ဟိုဒီနေ့ကသတိပဋ္ဌာနာဆောင်စားပြီးတော့ပြောတော့ပါတယ်အခါငါလုံးစလုံးငါလုံးပါတဲ့သတိပဋ္ဌာနာပါ ရှိဆိုတာအမှတ်ရမှုပဋ္ဌာနာဆိုတာခရဝေဒနာစိတ်ဓမ္မရှုခွင့်ကျင်လေးမျိုးတွေကအတိအကျပေါ်ပေါ်လာတဲ့ရှုခွင့်အာယုံမှာကိုက်ရည်တည်တယ်လို့အဓိပ္ပာယ်ရပါတယ်အနိက ဒီကတဲ့ဝင်ရမပြတ်ဖြစ်စီလို့ဒီလိုအဓိပ္ပာယ်ရပါတယ်တဲ့ဝင်ရမပြတ်ဖြစ်တယ်ဆိုလို့ရှိရင်ဆွဲရည်ဆိုတော့ဆွဲပြီးတော့အမြဲပြီးတော့နေတယ်ဆိုအဓိပ္ပာယ်ရတော့ကျော်ပေါင်းပြီးတော့အဓိပ္ပာယ်ပြည့်စုံပေါ်လိုက်မယ်ဆိုလို့ရှိရင် စတိပဋ္ဌာနတိတ်၍တည်သောအမှန်ရမှုသိဝင်၍မပြတ်ဖြစ်သောအမှန်ရမှုသိမြဲသောအမှန်ရမှုလို့ဒီလိုမှတ်ဖို့ပါပဲဆရာဟာစတိပဋ္ဌာနဆရာလုံးရဲ့ ယုံကြည်အတိတ်ပဲနဲ့အပေါင်းနဲ့အတိတ်ပဲပါပဲဒီထံတရားအထုတ်ပတော့မယ်ဆိုလို့ရှိရင်တတိဆိုတဲ့လုံးတစ်လုံးပဋ္ဌာနာဆိုတဲ့တစ်လုံးလုံးရှင်းပေါ်ဒီအတိတ်ပဲလေးဒီနားလည်ထားပါတယ်သတိပဋ္ဌာနာကိုပေါင်းစပ်ပြီးတော့ပေါ့လေဒီလိုလည်းအတိတ်ပဲလေးဒီနားလည်ထားနေရပါတယ် ဆက်လို့နားလည်ထားမိပြီဆိုရင်စာရုပ်နဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်းလင်းတင်ပြတဲ့အခါလွယ်ကူသွားပါလေ။အဲဒါဘုန်းကြီးကတည့်ရပဲပြောရသေးတယ်။စိစာလေးပေါ်တာလည်းဘုလို့ရန်ကုန်ခဏသွားတာပေါ့လေ။ဒီဟိုလေးဟာစပြီးတော့ခောက်ပါ စတိဆိုတဲ့ဟာကတော့လွယ်လွယ်ပါပဲအမှတ်ရတသတိရတာလို့စတိလို့ခေါ်တယ်ဆိုတော့အဲ့ဒီလောက်ကျင်အဓိပ္ပာယ်မပြည့်စုံလို့ပဋ္ဌာနာနဲ့တွဲပြီးတော့လေးလေးနက်နက်ဖြစ်စီခြင်းလို့မြတ်စွာဘုရားပဋ္ဌာတိတွဲပြီးတော့ပြပါတယ်ပဋ္ဌာတိက ပဋ္ဌာတိဥပဋ္ဌာတိလို့ဒီလိုဆဲတိပဲခေါ်ပါတယ်ပဋ္ဌာတိဆိုတာဟာကတ်ပြီးတော့တရားအနိကတ်တည်တည်တဲ့သဘောပါပဲလို့ဆိုအတိတ်ပဲခေါ်ပါတယ်သူကအဲပဋ္ဌာနာအတိတ်ပဲတတိကအမှားရပြီ တ်ထန်တာကကိုက်ပြီးကိုက်ပြီးကြည်တော့အမှားရမှုပေါ်နေတာရိုးရိုးအဓိပ္ပာယ်ကတော့အဲဒီလိုရပါတယ်ကတ်တည်တယ်ဆိုတာကတော့ရှုခွဲအာယုံပေါ်လာတာနဲ့အဲဒီစီသက်ဝင်သွားရတဲ့ ရှိတဲ့စိတ်ကျဝင်သွားတယ်။ကျဝင်သွားတဲ့ဆိုတာရောက်ပြီးတော့အဲဒီရောက်ဝင်သွားလို့ဖြစ်ရတော့ပေါ်ရန်ကြောတွေရှက်နေလို့မရဘူး။ဝင်သွားရတယ်။အဲဒီအိဗေကြကြင်လို့ပက္ခံဒိဋ္ဌဝပဝတ္တိဆိုတဲ့ဒီကားလေးသုံးရပါတယ်။ဟိုကရှုွက်ပေါ်လာတာနဲ့ဒီလိုနဲ့ထဲဒီကတတိက အဲ့ဒီထဲမှာဝင်သွားသလားလို့ထင်ရလောက်အောင်ပေါ့လေအဲဒါကိုအဲ့လိုဖြစ်အောင်လုပ်ရတာပေါ်တဲ့အာယုပေါ်ညနေပြင်ပေါ်မှာပေါ့လေတီးမနေရဘူးဖြစ်ဆက်ဆက်ရှိနေချော်လဲထွန်သွားရဘူးအဲ့ဒီဝင်သွားသလားလို့ထင်ရလောက်အောင်ပေါ့လေအဲ့လိုလုပ်ရတာအဲ့ဒီလိုတတိယရောပါ စီရဲဖို့များခုနရေပလင်းရေပရှိတဲ့ပလင်းရေထဲချလိုက်လို့ရှိရင်ပုတ်ဆက်ဆက်ကြီးဆိုတော့ပလောပလောနဲ့အဲလိုမျိုးမခွရပါဘူးအဲဒီဟာမျိုးတော့ရေထဲမြုပ်ဝင်မသွားဘူး ရေခင်းပြင်ပေါ်မှာပဲဖိုလိုကြီးပေါ်ပြီးတော့ပေါ်တယ်လှုပ်လှုပ်ရှားရှားဖြစ်နေတာကျောက်ခဲရင်းကပြစ်ထားတယ်လို့ရှိရင်အဲဒီကြာရမှာမြုပ်ဝင်တော့တာအဲဒီလိုမြုပ်ပြီးတော့ဝင်ရအဝင်မျိုးမြုပ်သွားမယ်မြုပ်ပြီးတော့ဝင်သွားမယ်အဲဒီဘောမျိုးကိုပြခဏလေးကဆိုထားပါတယ် အဲဒီလိုရုပ်ဝင်ပုံမျိုးကတစ်ချိန်တစ်ခါလည်းမဟုတ်ဘူးအများဆုံးပဲတောရဆံရောအရက်ဖို့ဒီလိုလုံးမှာဘယ်လိုအနေထားနဲ့နေနေပါ့လဲကိုယ်ရဲ့ဆက်ပြီးတော့လင်းရင်းထိရှားပေါ်တဲ့ရှုခွက်အာယုံကြီးအာယုံလေးကိုနှိမ့်မြုပ်နှိမ့်မြုပ်ဝင်သွားအောင် အဲဒီလိုမှားရတဲ့အမှန်မျိုးပါအဲဒါလည်းဒီချိန်တခါမဟုတ်နည်းနည်းလေးတော့မဟုတ်ဘူးဘဝတတိယစိတ်ဆက်စိတ်ကသွားနေရဘဝတတိယဆိုတာအထက်ကစီးဆင်းလာတဲ့အရေးကြီးကြောင်းဟာမပြတ်စီးဆင်းနေတယ်လို့ပြောလေအဲဒီတတိယလေးရလည်းပဲပေါ်တိုင်းပေါ်တိုင်းရှိခွင့်အာယုံမှာ မပြတ်ရှင်းရှင်းသလိုမြုပ်ခလဲမြုပ်ခလဲမြုပ်ခလဲဝင်တော့အဲဒီလိုလုပ်ရတဲ့သဘောမျိုးပါပဲရိုးရိုးကြောက်ခဲရတော့ရေထဲကြည့်ချလိုက်ရင်သံဃာပေါ့လေအာဘဒဘနဲ့ကြည့်ချလိုက်လို့ရှိရင်ရိုးရိုးပဲမြုပ်သွားတော့တယ် အားနဲ့တိချရတဲ့အခါမှာအရှိန်အဟုန်ကပါတော့ညာညာရုပ်လွယ်အဲဒီသဘောလေးကြည့်ရမယ်ပြီးတော့ဒီရဲ့သူ့ရုပ်ရင်းရုပ်တာဟာသူ့ဟာသူ့အလိုလျောက်ရင်းရုပ်တာနဲ့အားနဲ့ထိချတဲ့ရင်းရုပ်တာဟာအကြီးတွေးရခွာတယ်ဟွန်း နှုံးကြီးกว่าတယ်အခုတတိပ္ပံဘာဝနာတရားကတော့ရှုခွဲအာယုန်လေးမှာတတိလေးနည်းညွတ်သွားဖို့ရသုံးဖို့ရှိမှတ်တဲ့စီလေးနည်းညွတ်သွားဖို့ဟာဤတံမျိုးကတော့ရေကြောက်ခဲထိချာရင်မဟုတ်ဘူးအားပါရမယ်တအားကြည့်လိုက်ရအောင်ဒါပါကြည့်လိုက်မှ ကိုလိုတဲ့စီလည်းပဲရောက်တယ်။ညံညံလည်းရောက်တယ်။အဲ့ဒီသဘောမျိုးရှိတယ်လို့ပြောတယ်။ဟောပေါ်လာတဲ့အာယုကြီးမှာမြုပ်တော့မြုပ်တယ်။ဒါပေမဲ့လို့အပေါ်ရန်လေးတွေမြုပ်တာမျိုးမဟုတ်ဘူး။ချက်ချင်းအောက်ထိကလည်းမြုပ်သွားအောင်ပေါ့လေ။အားလိုတယ်။ကိုညကိုဟင်းကြီးတဲ့ပြမှတ်တဲ့နေရာမှာလည်းပဲအဲဒီအပြည့်တဲ့ဟာလေးရလည်းပဲတည့်ဖို့လိုတယ် ရေးကြည့်တာကအခုခါအာဝိရိယအာအာတာပအပူရပြင်းအားဆက်ရတာအကြည့်အားဆက်ရတာကမှအားဆက်ပြီးတော့တခါလေးအဲ့ဒီကျိုးတတိလေးနှိမ့်ရုပ်သွားအောင်သုံးဖို့စိတ်ကလေးနှိမ့်ရုပ်သွားအောင်ပေါ့လေအများကြီးသွားအောင်ဆက်ရလို့လေကွာ တဲအောင်လည်းပဲချိန်ပြရတယ်ကိုယ်မှန်းနေပြမှနေရမှာတဲအောင်လည်းမြုပ်သွားအောင်ဒါလည်းပဲလိုတာပါပဲအဲဒါကြတော့ချိန်နဲ့မှန်းတဲ့သဘောလေးပါလာတယ်သူကတော့သူကအားလို့တော့မဆိုနိုင်ဘူးအားစိတ်ဓာတ်မှာကဒုက္ခမှာအဲ့ဒါမှာအားအဲ့ဒီအားယုံရပေါ်တိုင်းအာယုကိုမှတ်တိုင်းမှတ်တိုင်းမှာအဲ့ဒီအားလိုတာပဲ အဲဒီလိုအားမပါဘူးဆိုလို့ရှိရင်စိတ်ကမဝင်စားတော့ခုနပြည့်ဆိုတာလာတတ်တယ်ပြီးဖို့တက်တက်ကြွကြမရှိတော့ဘူးအဲတက်တက်ကြွဖြစ်လာလို့ရာသီလအာထုတ်ခြင်းကြောင့်ရနိုင်တဲ့အကျိုးတွေ ဒါရင်လည်းပဲစာသဘောအရနားလည်ထားပါဘုရားမြတ်စွာဘုရားခံရပေးထားပါတယ်အကျိုးခုနှစ်မျိုးစိတ်စီခြင်းမှုကအစအကျိုးခုနှစ်မျိုးရနိုင်ပါတယ်ဆိုတော့ပြထားပါတယ်ဒီကျိုးတွေဟာလူတိုင်းအဖို့ရိုးရိုးလေးကအရေးကြီးဆုံးပါပဲ ကျိုးတွေသိရှိသွားပြီဆိုလို့ရှိရင်ယုံကြည်လာတယ်ယုံကြည်လာလို့ရှိရင်ဒီကျိုးတွေရလို့ရဆန္ဒလည်းဖြစ်လာတယ်ကိုယ့်အကူတောင်းဆိုတာပဲဆန္ဒဖြစ်ပြီဆိုလို့ရှိရင်ခုနအပြင်းကိုတိုက်ဖြစ်နိုင်တဲ့အပေါ်ကြီးရတဲ့အာတာဘလုံလဝိယမျိုးလည်းပဲစဖြစ်လာတာပဲ နောက်တစ်ပြေးပြေးအရှိန်တက်လာတာအထူးသဖြင့်အပြင်းကိုလုံရောက်နိုင်တဲ့အရှိန်တွေလည်းကောင်းလာတာပဲနောက်သူ့အရှိန်နဲ့သူသွားတော့တာပဲအဲ့ဒါလို့မဖြစ်ခင်လေးပါအထုဆယောဂီမှာဒီအပြင်းကတော်တော်လေးအောင်ရှက်ပြီးတော့ပါတယ်တော်ကလေးကျမ်းဂန်များမှာအတ္တန်တီတော်ဆိုတဲ့စကားလေးထုံးထားပါတယ် အတ္တံတိတော်ကြီးရုပ်ကိုကြရမယ်ကြီးရုပ်မရှိရဘူးရေကအတွေ့အကြံလို့ချက်တက်ချက်ဖြတ်လက်ရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့အထူးသဖြင့်အခုလိုစိတ်ဓာတ်ပုံလို့အတိမာကြီးတိုးစီနိုင်တဲ့ဘာဝနာလုပ်ငန်းမှာပေါ့လေဒီအပြင်းဟာ အလုံးကြီးကျယ်တဲ့ဟမ်အားကောင်းတဲ့အဖြစ်ရှိတယ်တည်ရှိတစ်ခုလို့သတ်မှတ်ဆက်ဆောင်ရအနည်းကဆုံးနှိမ့်ဆက်ပြီးတော့ဟောဒီနှိမ့်ဆက်လို့ရှိနေတဲ့အတင်းကြကြရန်သူတွေလည်းဆိုရတယ် အဲဒါရှင်းတော့နားလည်တာကိုအရေးကြီးပါတယ်အဲဒီလိုမျိုးအပြည့်ရှိမှုမှာဘဝနာမှုကိုမပြုလို့ပါဘူးစိတ်တတိတန်ရှိပြီးတော့ဖွပြောလာတာကိုလည်းပဲသူမလိုလားဘူးအတိညာလေးအတိမှန်လေးတိုးလာတာ ကြီးတာကထွားတာကများတာကအဲလိုအမှုမျိုးလည်းမပြုလို့ဆိုတော့ပြုပြီတယ်လို့တင်းတင်းရင်းရင်းပေါ်ဒီချိုးချိုးစားစားဟင်းမပြုနိုင်ဘူးမပြုနိုင်တော့တကယ်တရားသူတရားများအထက်တန်းစားတရားတွေပေါ့လေရရှိတဲ့အထိ ခရီးမရောက်ဘူးလမ်းခုလောက်မှာပဲခြားလဲခြားလဲနဲ့ပေါ့လေတခါလာလဲတာတခါလာလဲတာဆိုတော့ပေါ့လေတပတ်လာအထုတော်လည်းဒီလိုပဲနောက်တစ်ခါလာအထုတော်လည်းဒီလိုပဲဘာဖြစ်လို့ဒီလိုဖြစ်ရတယ်လဲလို့ဆိုတော့ခုနအထုတဲ့ကိစ္စမှာအလွန်အားကြီးတဲ့ခုနအားကောင်းတဲ့အပြင်းပေါ်လေ အနိကဆုံးကျင်းကြကြရာလူအပြည့်မကင်းလေးလိုပါပဲအဲ့ဒါကြီးကအစီအတဖြစ်ပြီးတော့အနောက်ရှစ်မှန်ပေးပါတယ်ဒါကြောင့်အတုဇယောဂီများမှာအဲဒီလိုမျိုးအနှောက်အယှက်ကိုပေါ့လေအထူး တိုက်ချက်တိုက်ချက်ဖြစ်လို့လို့ဖေရှားဖြစ်လို့လို့မြတ်စွာဘုရားကအတ္တန်ချီတော့အပြည့်ရှင်းပါစေဖြည့်ပြည့်ဖြစ်ပါစေဒီကနေ့ဆိုပါတယ်သတိပဋ္ဌာန်တော့မှလည်းပဲရှိတဲ့အာရုံကြီးမှာတတိလေးကပ်သွားအောင်လို့အာတာပီလို့ဆိုထားပါတယ်အာတာပီ အပူရင်းအထုတ်တဲ့ဝိရိယရှိပါစေ။လူချတက်ချဖြတ်လက်တဲ့ဝိရိယရှိပါစေဆိုပါလိမ့်။အဲဒါကြောင့်ဒီဝါစက်ကပါလာတဲ့တရားထုတ်ကအဆိုးဆုံးအပြင်းကိုပေါ်လိမ့်။နိုင်နေနိုင်တဲ့လက်လက်ကိုရှိဥစွာပေါ်ပြတော်မူပါလေ။ ဒီတော့ရေထဲဖြစ်ချတဲ့ကြောက်ခဲဟာရိုးရိုးလေးဖြစ်ချတယ်လို့ရှိရင်သူ့ဟာသူတော့ရောက်သွားမှာပဲဒါပေမဲ့ဖိအားကမပါတော့ညံညံမမြုပ်ဘူးဖိအားပါလို့ရှိရင်ညံညံမြုပ်သွားတာပဲအားဆိုင်ပြီးဖြစ်ချလိုက်တယ်အဲ့ဒီသဘောတရားလေးကိုကောင်းကောင်းကြည့်ပြီးတော့ဘာမှုပင်မသာပေါ်တိုင်းရှုခွဲအာရုံဖြစ်မှာ တတိကလေးရုပ်ဝင်သွားအောင်သုံးဖို့စိတ်ကလေးရုပ်ဝင်သွားအောင်ပေါ့လေအပူတကြီးသုံးအားပြရပါတယ်စိတ်ရေးကြည့်ပါတယ်ကွာရိုးရိုးလေးခြေနဲ့ဆောက်ခဲရုပ်ဝင်သွားတာလေအရှိအဟုန်နဲ့တခါလည်းရုပ်ဝင်သွားတဲ့အာမျိုးလိုအပ်တယ်လို့ပေါ့လေဒီမှာလည်းပဲရှုပွဲအာရုံနဲ့မှာဒီဒီကလေးမြုပ်မြုပ်ဝင်သွားအောင်လို့ အပူတည်းသုံးအားဟာလိုပါတယ်အဲဒီကောနစိတ်ဝင်သွားတဲ့သဘောဟာနှုံးလိုပါတယ်အဲဒီနှုံးကနှုံးနှင်းရှိတယ်နှုံးမှန်ရှိတယ်နှုံးမှန်ရှိတယ်အရှင်ကျင်းနဲ့အများဆုံးနှုံးဖြစ်အထူးကောင်းတဲ့နှုံးလည်းရှိတယ်နှုံးကြီးအများကြီးပါပဲ။ အဲ့တော့ဒီမှာအထူးကောင်းတဲ့နှုံးကိုလိုချင်လို့ပိတ်ခံတိတော်ဖောတတိတဲ့ဟောအာယုပေါ်လာတဲ့ခါတည်းကလေးလေးလေးခါကြီးပြေးပြီးတော့ရောက်တယ်လို့ပေါ့တက်တက်လေးလေးနဲ့အရောက်သွားတယ်လို့အဲ့ဒီဆုံးရှိတယ်အရှိန်ဟုံပါရတယ်နော်နားလေအဲ့ဒီအရှိန်ဟုံပါမှ ရှုခွက်အာယုတတိနဲ့ဖန်ချုပ်ပြီးတော့တော့ဘုံအဲ့ဒီတဲကိုရှိအဟုန်နဲ့နစ်ဆက်ပြီးတော့ဝင်သွားတယ်လမ်းလျှောက်ပွဲမှာရိုးရိုးလမ်းလျှောက်ဘာလဲဒီဝိဇ္ဇပွဲမှာလည်းပဲအရှိအဟုန်နဲ့တစ်စိမ်လုံးတစ်ပုံလုံးသွားတာမျိုးရှိတယ် ပြည့်စုံပုံရကြတော့အနရဖို့ရပတ်စုဖို့ရအတွက်ကနှုတ်နှေးတယ်မရဘူးသုံးညာရတချိန်တော့သွားတချိန်တော့လာစာရလို့ပေါ့လေအဲ့ဒီစီကရှိပါတယ်ရှုကုန်းရှုကရှုကအောင်ဒီမှာတခါနဲ့အောင်ဒီတို့ပေါ့လေတချိန်တော့ ဝင်ရောက်ပြီးတော့ဘုရားတခုံလုံးဝင်တော့ပြင်ရောက်ပြီးတော့အဲဒီမှာမျိုးဖြစ်ရတာတကြိမ်ဒီခါတည်းမဟုတ်အကြိမ်ကုန်များစွာဖြစ်ရတာဘာအာရုံမဖြစ်ဖြစ်ပါလဲမပြတ်ဒီကတော့ပက္ခတိတူပေါ်တတိရအဲဒီတရှင်လုံးတခုံလုံးဝင်ဝင်သွားတဲ့ဟာဟာပေါ်တတိမပြတ်ဖြစ်ရမယ် မပြတ်ဖြစ်နေဆိုလို့ရှိရင်အဲ့ဒီအာယုံဟာကြီးနေတော့တာပါပဲအဲ့လိုဒီမှုသတိဟာထူးထူးကဲကဲဆွေးနွေးတဲ့သတိလို့ဆိုပါတယ်အဲလိုအကြီးသေးကောင်းအောင်လည်းပဲတစ်ချိန်လုံးတော့ကိုရှိဖို့လိုရတယ်လောကမှာအရေးစကားလိုရတဲ့ကိစ္စကြီးအများကြီးရှိပါတယ် အဲဒီအယူစကလိုရတဲ့ကိစ္စတွေပေါ်ပေါက်လာပြီဆိုလို့ရှိရင်တော့စဉ်းစားနေလို့ရှိရင်အလုပ်ဖြစ်တော့ဟောဆိုအယူစကလိုရတယ်ဆိုအခုသူ့လုံကအခုအကျိုးရနေတာဒါပါလဲဘယ်လိုလဲဘာကြောင့်လဲဆိုတော့အဲဒါစဉ်းစားနေလို့ရှိရင်တော့အလုပ်မဖြစ်ဘူးအလုံးကုန်များများစဉ်းစားလို့ရတယ်ဒီဟာကြီးဒီလိုပြင်နေခါလည်းအလုံးကုန်များများစဉ်းစားလို့ရတယ်ရှားရမှာစဉ်းစားနေလို့ရဘူး စဉ်းစားမှုဖြစ်ရမယ်။ပန်းတန်ရောက်ဖို့ရာအတွက်ကိုယ်စီးပွေးပါခြေလမ်းမှန်မှန်ညံညံပေါ့လေလျှောက်ဖို့ရကိုတောင်းပါ။မရှိတော့မှန်သလားမှန်လားဒါလေးသာစဉ်းစားနေလို့ဒီဘက်ပြန်ပွဲကပြန်ပွဲတူတဲ့ခြေကြီးဘယ်လိုရှိသလဲဆိုတာကြည့်ဖို့မလို့ပန်းတန်ရောက်ဖို့ရမယ်ဒါပဲအရေးကြီးတယ်။ပန်းတန်ရောက်ဖို့ရအရှိအဟုန်က ဘာမှမရှင်းကြတော့ပဲနဲ့ပေါ့လေအေးဆောင်ရွက်ဖို့သိအရေးကြီးပါတယ်အရေးကြီးလို့ဖြစ်လို့ဟုတ်သိအရေးကြီးပါတယ်အဲ့ဒါလို့ဖြစ်ပါမှဒီတတိဟာလည်းပဲအမျိုးစားကောင်းတဲ့တတိဖြစ်နေတာပါအရှင်းစားမသိရေပဲတော့ပေါ့လေရှုခွင့်အာရုံတွေကိုအရေးစလို့တည်ဝင်ပြီးတော့ပေါ့လေမပြတ်ကြီးနေပါမှ အဲဒီတတိကထူးထူးကဲကဲဆွဲပြဲတဲ့တတိဖြစ်နေပါလေဒီတော့ယောဂီတွေကိုယ့်အကိုပြန်သုံးသပ်ကြည့်ဖို့လိုပါတယ်။ဖောင်းမှုပေမှုကအစပေါ်ပေါ်လာတဲ့အာရုံကြီးကိုအရေးစလို့တတိကြီးကတ်သွားအောင်ပေါ့လေ။ ကျွမ်းအားကိုရီးယားအများများပါတာဟုတ်ကဲ့လားဆိုတာပါလေတဲ့အောင်လို့ချိန်ဆပြီးတော့ပြေးတော့ဟုတ်ကဲ့လားဆိုတာသုံးသပ်ရမယ်အဲ့ဒီကျွမ်းအားနဲ့ချိန်အားဟာသံသဘောဟာစက္ကန့်တိုင်းပါရစက္ကန့်တိုင်းပါပြီဆိုလို့ရှိရင်တော့အရင်ဆိုလို့လုပ်တဲ့သဘောဟာအာယုံကိုဖမ်းပြီးတော့တာပဲ အာယုံပြီးတော့တာပဲဒီမှာစေတနာလေးထားဖို့ပဲကိုယ့်ကိုပြန်မေးဖို့အရေးကြီးပါတယ်ထိုင်ပြီးတော့မှတ်တဲ့အခါဖုံးပင်ဝိရိယမှတ်နေရလားအခြားကြပေါ်တဲ့အာရုံတွေပဲအရေးစလို့မှတ်နေရလားကိုယ်ရဆန္ဒတောင်းတခဲ့တာကြွရတာလားရှာတာစသည်ကိုယ်ရပေါ်တဲ့အာရုံတွေကိုလူချက်တက်ချက်ပြီးတော့ဖြတ်ဖြတ်လန်းနေတယ်ပေါ့ဒီကမှာ အေးဆိုလို့မှတ်နေရလားအသေးဖွဲမျက်တော်ခတ်တာမျက်လုံးပိတ်တာဖွင့်တာကဒါကြီးလည်းမှတ်ရမယ်ဆိုတာနားလည်ပြီးတော့အဲ့လိုမျိုးလည်းမှတ်ဖို့ရာအတွက်အရှင်းသိဖြစ်ပါရဲ့လားစသည်ပေါ်လေတာကိုယ့်ကိုပြန်မျိုးလို့လေကိုယ့်ကိုပြန်မျိုးလို့ဖြေရပြီဆိုလို့ရှိရင်တော့ တကယ်စိတ်ဓာတ်ပေါ်ပြီးအတိမတိုးလို့တဲ့ပုဂ္ဂိုလ်ဟာဟာရီတက်လာတော့တာပဲရှုခွဲအောင်စီတတိပိဋကသွားအောင်လို့လိုအပ်တဲ့အားစိတ်မှုတွေပေါ့လေဟွန်းစဉ်းစားမစင်ရင်တော့ပဲနဲ့ပေါ့လေအရေးဆိုလိုပေါ့လေဖြစ်ပေါ်လာတဲ့အားတွေကစက္ကန့်တွေမှလာဖြစ်လာမှာပဲဒါသိကြတယ် အထူးသဖြင့်အရိယာဘုတစ်ခုနဲ့တစ်ခုအကြောင်းရင်းတွေမှာခံရမှထားတော်မယ်အပြုထချင်တဲ့စိတ်ကလေးတွေထားတော်မယ်ဆိုတော့လက်တစ်ခုကြီးတစ်ခုကြီးရွှေ့တာလေးခြေောက်ဆန့်လိုက်တာလေးတစ်ခုကြီးတစ်ခုချင်းလက်ထောက်တာလေးတွေအားကြည့်လိုက်တာလေးတွေအသေးစိတ်ပေါ်တာလေးတွေလူမှလည်းသူစွာချင်းပြည့်စုံကုန်ရဆိုတော့လူမှလို့ဖြည်းဖြည်းသာသာလေးပေါ်လေး အဲဒီလိုလုပ်ပြီးတော့ပေါ်တဲ့အာယုန်စီကိုရုပ်ဖြစ်ခုနအဲတစ်ချိန်လို့ပေါ့တဟုတ်လို့ဟမ်အဲလိုမျိုးပါရလားဆိုတော့ဘာလို့ကိုယ်ကိုမေးဖို့လိုပါတယ်ဇုံပဲသင်ရှိရင်ဖြစ်ဖို့လည်းလိုတယ်ဒီတိုင်းဒီတိုင်းသွားလို့ရှိရင်တော့အားကမပြည့်တော့ တတိသမารိလည်းမရှိဘူးအသိပညာလည်းမရှိဘူးဒီတိုင်းဒီတိုင်းမှဖြစ်သွားနိုင်တယ်ကြာတော့အထူးကမတွေ့တော့ယောဂီကပြင်းပြီးတော့ခက်ရောက်တော့ပဲဖြစ်တတ်တယ်တခါလာလဲဒီလိုတခါလာလဲဒီလိုဆိုတော့ကြာတော့ယောဂီကနာတာရှိခရိုနစ်ယောဂီလည်းဖြစ်သွားတတ်ပါတယ် လောကမှာယုတ်တိရဲ့တိုက်ခိုက်လူယူသူစေလူယူသည်ဆိုတဲ့စကားရှိပါတယ်ဖြေရှားတာတော့ဒီဘတ်စကတ်ဘောကစားတာတို့ဘောလုံးကစားတာတို့ပေါ့လေတစ်ဖက်ရှင်ပြန်သက်ကြီးရောက်သွားလို့ရှိရင်အဲ့ဒီကအများဆုံးတိုက်ခိုက်လူယူရတာပဲညာလို့မလို့ကိုယ်စီပါဖို့ရေးကြည့်တယ် အာရဇာစီကံနားလည်ပြီးတော့ဘောလေဒီကိုယ်စီပါတာကိုခုနရုပ်ကြီးတိုက်ခိုက်လူယူသလိုဘောလေအာယုံပေါ်လာတာနဲ့တပြိုင်တည်းအာယုံပေါ်ပေါ်ချင်းရုပ်ကြီးတိုက်ခိုက်လူယူသလိုဘောလေအာယုံအရာအမိသူကဲတော့တတိရှိရမယ်။ထားရမယ်ဒီမှာအဲဒီလိုမျိုးရှိရပါလေ။ အဲ့ဒီလိုမျိုးရှိပြီဆိုလို့ရှိရင်ဒီတတိဟာအမျိုးစားကောင်းတဲ့အထူးကဲတဲ့တတိဖြစ်လာတာပဲခုနပက်ခဏနာဆိုတဲ့အတိတ်ကလည်းပဲတစ်ဖက်ရန်သူဘက်ကိုအတင်းတိုးပြီးတော့ဗောလေပြောစီတော့ရန်သူကောင်းဆရာတင်းတိုးရတာတတိရှိနေတယ်အဲ့ဒီလိုမျိုးလုပ်ပါလေတော့ဟိုကတော့ရစ်စစ်တဲ့သဘော ဒါတော့ထေရှားအောင်ပြောရတာပါဒီမှာခုလည်းပဲအားကောင်းမှလည်းပဲအတင်းစားရရန်ပြီးအတင်းတုပ်ပြီးတော့တွေ့ရတာပဲဟွန်းဘယ်သူမှငဲ့ဖို့မလို့သူများမထိတ်ရင်ပြီးတာပဲဒီဒီဘောလုံးရောက်ဖို့အရေးကြီးတာပဲဒီမှာအဲ့ဒါကိုဆက်ရအောင်ကိုယ်ကိုကအများရမယ်တက်ပြီးတော့သုံးသပ်နေအောင်ပေါ့လေရှင်ပြပဲရှင်ရောက်ရအောင်ပေါ့လေအဲ့လိုအဲ့လိုအနိုင်ရတာပဲ ဒီတော့ရုပ်တရက်တိုက်ခိုက်လူယူတဲ့အခါမျိုးဟာအမြဲတမ်းပဲဒီမှာလုံးချတက်ချဖြတ်လိုက်ရမှာဒီမှာတတိလည်းရှိရမယ်ဘာမှစဉ်းစားလို့မလိုဘူးဒီမှာဒီဒီဒီပစ္စည်းဘောပစ္စည်းဘောလုံးပစ္စည်းကိုယ်စီရောက်ဖို့ဒါပဲအရေးကြီးတယ်ပြီးတော့နောက်တစ်ခုက ရှေ့သို့အတင်းတိုးဟိုတွားရောက်ပြီးဆိုတဲ့စကားရှိပါတယ်။ဒါကအာဟုဇဝါဒနာပါတဲ့ပုဂ္ဂိုလ်တွေအကျိုးဝါဒနာပါတဲ့ပုဂ္ဂိုလ်တွေပေါ့ဘောဝဲတို့ဘာလို့ညာတို့ပေါ့ဒီဒါမျိုးတွေပေါ့သူတို့အာဟုဇဝင်သွားတဲ့ခါမှာအာဟုဇဝင်ခက်လိုက်တာနဲ့ပဲအဲဒီအာဟုဇဝင်ရဲ့တခါဝ အတိတိုးဖွင့်ပြီးတော့ပေါ့လေဝင်ရောက်ဝင်ရောက်တော့တော့ပါဒီတော့ဒီစီရောက်ဖို့ရအရေးကြီးတာမဟုတ်လို့တင်းတူရတာပဲဘူးမှဆရာဖို့မလို့ဆိုတော့သူများမတိခိုက်ရအောင်လို့တိုးရမှာပါလေဒီမှာတင်းတူရရုပ်ရလည်းကြည့်တိုင်းပဲဒီလိုလုံးစိုက်ထားပြီးတော့ လက်ကြီးပေါ်တဲ့ရှုခွဲအောင်ဖြက်ကလေးပေါ်လာတာနဲ့ဝင်အတင်းတစ်ခါလေဝိရိယနဲ့အချိန်နဲ့တိုးတင်းတိုးတင်းတိုးဝင်မှဒါမှအချိန်ကြီးဟိုမှာကိုယ်မြင်ဝဲကိုဟိုမြင်နိုင်တာပဲအချိန်ကြီးရောက်နိုင်တာပဲအဲ့ဒီဘောမျိုးလို့ထားပါတယ်ဒီတော့ အဲပေါ်လာတဲ့ဒီလိုတွေတစ်ချိန်လို့တစ်ခုံလို့စုခွဲအောင်ကြီးပါရတယ်။နောက်အာယုကြီးကိုမစင်းရင်တော့ပဲနဲ့ပေါ့ဒီအရင်စလို့ဒီစလို့ပြုလုပ်ရတယ်။နောက်တစ်ခုကဒီ အာရဇသမားတွေဆိုလို့ရှိရင်ဘောလုံးကိုသူရလက်ထဲကတင်းလှူရတယ်လှူစီပါပြီးတော့နောက်တစ်ခုကတော့ဒီဘာခေါ်လဲနောက်တစ်ခုကအတင်းတိုးပြီးတော့သွားတယ်အတင်းတိုးပြီးတော့သွားတယ် အရေးကြီးတယ်။အဲဒီလိုမျိုးအားပါဖို့အရေးကြီးပါတယ်။အဲဒီမျိုးအားပါလို့ရှိရင်အာယုံနဲ့ခီးခီးလေးဖြစ်တော့တာပါပဲ။ခီးခီးလေးဆိုလို့ရှိရင်ပက္ခန္တိဆိုတာပဝတ္တိဆိုတာဟောလေတော့ဖြစ်ပါတယ်။သို့တော့အရေးကြီးအရင်ဆိုတော့လိုရတဲ့ကိစ္စဆိုတော့အဲ မထိတဲ့တိမပြတ်မနာဒါလည်းဖြစ်တတ်ပါတယ်ဒီလိုခြားခြားချိန်ပြီးတော့လုပ်ရတဲ့ကိစ္စဆိုတော့ရှုခွက်အာရုံမှာဖြတ်ကျက်ထားတယ်လို့ပြောလို့အောင်ပြီးတဲ့အာရုံမအောင်ဘူးမမီးတဲ့အာရုံမမီးကြလို့မဟုတ်ဘူးိတ်နဲ့ဒီမှာပိုင်းခြားတဲ့အာယုံကိုတော့အကုန်လုံးဖုံးမှုမုံမိရမယ်ဖြစ်ကျင်မိရမယ်တတိယက အဲ့ဒီဖြန့်ကျက်မှုမျိုးတွေကလည်းပဲအရေးကြီးအရေးဆုံးရှိကြတယ်။အဲဒါကိုပဋိက္ခဘောတတိတဲ့။ပေါ်ပြအာယုသဘိုင်းကိစ္စမဟုတ်ခဲတော့ဘူးလေ။အကုန်လုံးပေါ့။ဖြန့်ကျက်ထားလို့တတိယဖြန့်ကျက်ထားလို့အကုန်လုံးခြုံငုံပြီးတဲ့တတိယမျိုးရည်ကြီးရည်ကြီးကြောင့်တော့တွားနေရမယ်ဒီလိုလဲဆိုထားတယ်။ အခုပြောခဲ့တဲ့အဓိပ္ပာယ်ဟာပဋ္ဌာနာကပဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ပါပဲအဲဒီပဒရာဟာပုစ္စတဝိစိတ်တဒီပေတိလို့ပြောပါတယ်ပုစ္စတဆိုတာအတ္တိယအလောအလောအလောကဲဝိစိတ်တထူးခြားထူးခဲ့တာ အမျိုးအစားအကောင်းဆုံးဆိုတဲ့အဓိပ္ပာယ်ရပါတယ်အမျိုးအစားထူးခြားဆုံးဆိုအမျိုးအစားအကောင်းဆုံးပေါ့အလွန်လုံးအမျိုးအစားအကောင်းဆုံးဆိုရတာလို့ပေါ့လေအခုပြောတဲ့လုံနိုင်လို့ရှိရင်ယောဂီဟာဒီနေ့မှာဆင်းရဲတဲ့တတိဟာအလုံးအလုံးကိုပဲအမျိုးအစားကောင်းဆုံးဖြစ်လာမှာပါပဲအဲဒီအမျိုးအစားကောင်းဆုံးဖြစ်လာပြီဆိုလို့ရှိရင်တော့တတိရဲ့အကျိုးကြီးကောင်းနားလည်ပြီးတော့ ဉာဏ်တို့တပိုးထားတဲ့စိတ်ကြီးလည်းပဲဖြစ်လာမှာပါပဲဒီနေ့ကတော့ဒါတော့ပဲပြောနေပဲနောက်နေ့ကြလို့ရှိရင်အဲဒီလိုတတိမျိုးထားနေတဲ့ပုဂ္ဂိုလ်ဟာတတိကရအယုံမှာအမြဲတမ်းစိတ်ကလေးစိတ်ကလေးကြာတော့မှာပါခဏိကသမာဓိတွေအားကောင်းလာမှာပါခဏိကသမာဓိအားကောင်းလို့ရှိရင်သမာဓိတော်ဘိခွေဘိခုယထာဘုဒ္ဓ ပဇာနာတိပစ္စတိဆိုတာမျိုးလိုပေါ့လေတတိဆက်လို့တတိကတ်လို့သူဆက်မှုတမာတိကြီးအားပြေလာပြီဆိုလို့ရှိရင်အောင်ရမသိနေလည်းတည့်ပြီးတော့သဘောမှန်ပြီးတိတိလာတတ်ပါတယ်အစဉ်စဉ်တိတာပါတယ်ဒီကတတိအရှင်ကောင်းတော့တမာတိကြီးလည်းပဲအားပြေလာပြီဆိုလို့ရှိရင်အစဉ်စဉ်အစဉ်စဉ်မြင့်တဲ့ပါမယ် အသေးဖွဲလေးရဆိုတာကလည်းသိတာနဲ့အဲဒါတွေကတော့နောက်နေ့ကြောင်မှပဲဆက်ပြီးတော့ပြောပါမယ်ဒီနေ့ကတော့တဏှာကြီးကြည့်တော့ဒီမှာပဲရကြအောင်လို့